အခန်းကြီး9အငယ်1မှ4တယံယောခာဘယ်လရှာဇာမင်းကြီးသည်မူးမတထောင်ကိုခေါ်ပြီးလျှင်ကြီးစွာသောပွဲကိုလုပ်၍မူးမတထောင်နှင့်တကွစပြည့်ရေကိုတောက်တော်မူ၏စပြည့်ရေကိုမြည်ဆန်းသောအခါယေရုရှလင်မြို့ဗိမာန်တော်တဲကခမည်းတော်နေဘုခနေဇာတင်းယူဆောင်ခဲ့သော ရွှေဖလားငွေဖလားတို့နှင့် ကိုယ်တော်တိုင်မှစ၍မင်းသား၊မိဖုရား၊မောင်းမမိဿံတို့သည်သောက်ရမည်အကြောင်း၊ထိုဖလားတို့ကိုယူခဲ့ရမည်ဟု အမိန့်တော်ရှိသည်အတိုင်း၊ယေရုရှလင်မြို့၌ရှိသောဘုရားသခင်၏ဗိမာန်တော်တိုက်ထဲကသိမ်းယူဆောင်ခဲ့သောရွှေဖလားတို့ကိုယူခဲ့၍၊မင်းကြီး၊မင်းသား၊မိဖုရား၊မောင်းမမိဿံတို့သည် ထိုဖလားတို့နှင့်သောက်ကြ၏။ စပည့်ကိုတောက်၍ရွှေဖျားငွေဖျားကြီးဝါဖျားတန်ဖျားတစ်သားဖျားကြောက်ဖျားတို့ကိုချီးမွမ်းကြ၏အငယ်၅မှ၉ထိုအချိန်၌တွင် လူဤလက်ဖျားသည် ပေါ်လာ၍မိဂုံအထက်နန်းတော်အုတ်ထျံအင်္ဂဒီ၌အခရာတင်၍ရေးထား၏ထိုတို့ရေးသော လက်ဖျားကိုရှင်မြင်း မြင်တော်မူလျှင်မျက်နာတော်ညှိုးငယ်၍စိတ်ပူပန်ခြင်းသို့ရောက်သည်ဖြင့်ခါစစ်ပြုတ်မတက်ဖြစ်၍ဒူးရင်ထိခိုက်သည်ရှိသောဘေဒင်တခါလဒဲဆရာအနာဂတိဆရာတို့ကိုခေါ်ကြည်ဟုဟစ်ကြော်ပြီးလျှင်ထိုစာကိုဖတ်၍အ내ကိုဖော်ပြနိုင်သောသူသည်အဝတ်နီကိုဝတ်ဆင်၍လေပင်၌ရွှေစလွယ်ဆွဲလျက် နိုင်ငံတော်တွင်တတိယမင်းဖြစ်စေဟုဗာဗုလုန်ပညာရှိတို့အား အမိန့်တော်ရှိ၍ပညာရှိဆရာတော်အပေါင်းတို့သည် လာရောက်ကြသော်လည်းထိုစာကိုမဘတ်နိုင်ကြ။အနက်အဓိပ္ပါယ်ကိုရှင်ဘုရင်အားမဟောမပြောနိုင်သောကြောင့်၊ဗေလရှာဇာမင်းကြီးသည် အလွန်စိတ်ပူပန်ခြင်း၊မျက်နှာတော်ညှိုးငယ်ခြင်းရှိ၍၊မှူးတော်မတ်တော်တို့သည်မှိုင်လျက်နေကြ၏။ အငယ်တစ်ဆင်မှ16ထိုအခါမေရောမိဖုရားသည်ရှင်မင်းဤစကားမူမတ်တို့ဤစကားကိုကြားသိလျင်ပွဲတော်သို့ဝင်၍အရှင်မင်းကြီး အသက်တော်အစဉ်အမြဲရှင်ပါစေ စိတ်တော်ပူပန်ခြင်းမရှိပါနှင့်မျက်နာညှိုးငယ်တော်မူမူပါနှင့်တန်ရှင်းသောဘုရားသခင်ဝိညာဉ်တော်နှင့် ပြည့်စုံသောသူတယောက်သည် နိုင်ငံတော်တွင်ရှိပါ၏ မည်းတော်ဘုရားလက်ထက်တော်၌ထိုသူတွင်ဘုရားပညာနှင့်တူသောပညာဉာဏ်သတ္တိထင်ရှားလျက်ရှိပါ၏။ထိုသူကိုခမည်းတော်ဘုရားနေဗုခဒ်နေဇာမင်းကြီးသည် မာဂုပညာရှိ၊ဗေဒင်တတ်၊ခါလဒဲဆရာ၊အနာဂတ္တိဆရာတို့အပေါ်တွင်ဆရာအုပ်အရာ၌ခန့်ထားတော်မူ၏။အကြောင်းမူကား၊အိပ်မက်အနက်ကိုဘတ်ခြင်း၊နက်နဲခက်ခဲသော အရာကိုဖွင့်ပြခြင်း ပု္ပ္ပာအမေးကိုဖြေခြင်းငှါတတ်စွမ်းနိုင်သောဥာဏ်ပညာနှင့်တကွ ထူးဆန်းသော စိတ်ဝိညာဉ်သည်ဒံယေလအမည်ရှိသောထိုသူတွင်ထင်ရှားလျက်ရှိပါ၏။ဗေလတရှာဇာဟူသောဘွဲ့နာမကိုလည်းရှင်ဘုရင်ပေးသနားတော်မူ၏။ထိုဒံယေလကို ခေါ်တော်မူလျှင်အနက်ကို ဟောပြောပါလိမ့်မည်ဟုလျှောက်သော်၊ဒံယေလကိုအထံတော်သို့ခေါ်သွင်းလေ၏။ ရှင်မြင်းကငါခမည်းတော်ဖျားသည်ယူဒပြည်ကသိမ့်ယူတော်မူခဲ့၍ယူဒလူစု၌ပါသောဒံယေလမန္တလောတင်ဒီဖျားသခင်ဤဝိညာဉ်နှင့်၎င်းထူးဆန်းသောပညာဉာဏ်တတ္တိနှင့်၎င်းပြည့်စုံသည်ဟုတင်ဤတည်င်းကိုငါကြား၏ထိုစာကိုဖတ်၍အ내ကိုငါအားဖော်ပြစေခြင်းဟာဘေဒင်တပညာရှိတို့ကိုငါထံသို့တွင်းတော်လဲ သူတို့သည်အ내ကိုမဖော်မပြနိုင်ကြသင်သည်အ내များကိုဖော်ပြ၍ပု္ပ္ပာအမေတို့ကိုဖြေနိုင်သည်ဟုငါကြားပြီးသည့်အတိုင်းထိုစာကိုဖတ်၍အ내ကိုငါအားဖော်ပြနိုင်လျင်အဝတ်နီကိုဝတ်ဆင်၍လေပင်၌ရွှေစလဲဆွဲလျက်နိုင်ငံတော်တွင်တတိယမင်းဖြစ်ရလိမ့်မည်ဟုမိန့်တော်မူ၏အငယ်၁၉မှ၂၁ ဒံယေလကလည်းဆုတော်လက်တော်ကို ကိုတော်၌ရှိစေတော်မူပါ ပေးလိုသောအရာများကို အခြားသူအားပေးသနာတော်မူပါ သို့တော်လည်းရှေ့တော်၌ထိုစာကိုဖတ်၍အ ਨੇ ကိုဖော်ပြပါမည်အရှင်မင်းကြီး အမြင့်ဆုံးသောဘုရားသခင်သည် ခမည်းတော်နေဘုခနေဆာမင်းကြီး၌နိုင်ငံတော်နှင့်တကွရွှေဘုံတော်မြတ်ဂုံတရေတော်ကိုပေးသနာတော်မူ၏ပေးသနာတော်မူသော ထိုရွှေဘုန်းတော်မြတ်ကြောင့်အရပ်ရပ်တို့၌နေ၍အသီးအသီးအခြားခြားသောဘာသာစကားကိုပြောသော လူမျိုးတကာတို့သည်ရှေ့တော်၌ကြောက်ရွံ့တုန်လှုပ်လျက်နေကြ၏။သတ်လိုသောသူတို့ကိုသတ်တော်မူ၏။အသက်ရှင်စေလိုသောသူတို့ကို ရှင်စေတော်မူ၏။ချီးမြှောက်လိုသောသူတို့ကိုချီးမြှောက်တော်မူ၏။နှိမ့်ချလိုသောသူတို့ကိုနှိမ့်ချတော်မူ၏။မာန်မာနစိတ်နှင့် ထောင်လွှားစော်ကားခြင်းရှိသောအခါ ဘုံတကူကွယ်ပြောက်၍နန်းတော်မှကြ၏လူသားစုတဲ့ကနှင်ထုတ်ခြင်းကိုခံ၍တရိษံသဘောနှင့် ပြည့်စုံ၏အမြင့်ဆုံးသောဘုရားသခင်သည် လောကီနိုင်ငံကိုအုပ်ဆိုး၍အလိုတော်ရှိသောသူတို့အားအတော်မူသည်ကိုမတိမမှတ်မိတိုင်အောင် မြင်းရိုင်းတို့နှင့် ပေါင်းဖော်လျက်နွားကဲ့သို့မြက်ကိုစားလျက်မိုးဆွခြင်းကိုခံ၍နေရ၏ အငယ်22မှ31အရှင်သားတော်ဘေလရှာဇာကိုရိုဒီထိုအမှုအလုံးစုံတို့ကိုတည်တော်လဲစိတ်နှလုံးကိုမနှိမ်ချဘဲကောင်းကင်ဘုံ၏အရှင်ကိုဆန့်ကျင်ဘက်ပြု၍ဗိမာန်တော်၏ဖလားတို့ကို ရှေ့တော်သို့ယူခဲ့စီ၍ကိုရိုတိုင်မှစသောမူးတော်မတ်တော်မိဖုရားမောင်မမိတ္တန်တို့သည် ထိုဖလားတို့နှင့် စပြည့်ကိုတောက်ကြပြီတကား မျက်စိမမြင်၊နားမကြား၊အဘယ်အရာကိုမျှမသိသောငွေဘုရား၊ရွှေဘုရား၊ကြေးဝါဘုရား၊သံဘုရား၊သစ်သားဘုရား၊ကျောက်ဘုရားတို့ကိုချီးမွမ်း၍၊ကိုယ်တော်၏အသက်သခင်တည်းဟူသောကိုယ်တော်၏အမှုအလုံးစုံတို့ကိုစီရင်ပိုင်တော်မူသောဘုရားသခင်ကို မချီးမွမ်းဘဲနေပါပြီတကား။ထိုကြောင့်လက်ဖျားကိုစေလွှတ်၍ထိုစာကို ရေးစေတော်မူ၏ စာချက်ဟုမူကားမေနီမေနီတီကလတ်ဖေရက်ဟုအခရာတင်လျက်ရှိ၏မေနီဤအ ਨੇ အတိပေကားကိုရောဤနိုင်ငံကိုဖျားသခင်ရေတွက်၍ဆုံးစေတော်မူ၏တီကလတ်ဤအ ਨੇ အတိပေကားကိုရောကို ချိန်ခွင်နှင့်ချိန်၍ရော့ချောင်းကို တွေ့မြင်တော်မူ၏ဖေရက်ဤအ ਨੇ အတိပေကားနိုင်ငံတော်ကို ခွဲဝေ၍မေဒီလူ ပေရတိလူတို့အားအပ်ပေးတော်မူ၏ဟု ဆိုလိုသည်ဟုဒံယေလသည် အထံတော်၌ပြန်ကြားလျှောက်ထား၏ထိုအခါဘေလရှာဇာမင်းကြီးမိန်တော်မူသည့်အတိုင်းဒံယေလကို အဝတ်နေဝတ်ဆင်စေ၍လေပင်၌ရွှေစလွယ်ဆွဲပြီးမှ နိုင်ငံတော်တွင် တတိယမင်းဖြစ်သည်ဟုမြို့ကိုလဲ၍ဟစ်ကြော်ကြ၏ထိုည၌ပင်ခါလဒဲရှင်ပြင် ဘေလရှာဇာမင်းသည်အသက်ဆုံး၍မေဒီအမျိုးဒါရိမင်းသည်အသက်62နှစ်တွင် နိုင်ငံတော်ကိုသိမ်းယူတော်မူ၏